ရှမသဲခရိယအခန်းကြီး16အငယ်1မှ4ထိုအခါပါရိရှဲနှင့်ဇတ်တုကဲတို့သည် ကိုရော့ကိုစုံစမ်းနှောက်ယှက်ခြင်းငှာချင်းကပ်၍မူးကောင်းကင်က ဖြစ်သော နမိတ်လက္ခဏာကို ပြတော်မူမည်အကြောင်းတောင်းပန်ကြ၏ကိုရော့ကလည်းသင်တို့သည်ညဥ်ဥယျာ၌ပြောဆိုတတ်သည်ကားယခုမိုးတိမ်သည်ဖြစ်၍မိုးကြည်လင်လိမ့်မည်ဟု ဆိုတတ်ကြ၏နံနဲ့ရန်၌ကားယခုမိုးအုံလျက်ရှိ၏ နီမောင်းသောအဆင်းလည်းရှိ။ယနေ့မိုဃ်းသက်မုန်တိုင်းလာလိမ့်မည်ဟု ဆိုတတ်ကြ၏။လျှို့ဝှက်သောသူတို့၊သင်တို့သည်မိုဃ်းကောင်းကင်၏မျက်နှာကို ပိုင်းခြား၍သိနိုင်ကြ၏။ကပ်ကာလ၏နိမိတ်လက္ခဏာတို့ကို ပိုင်းခြား၍မသိနိုင်ကြ။ဆိုးညစ်၍မျောက်မထားသောအမျိုးသည်နိမိတ်လက္ခဏာကို တောင်းသည်မှာ၊ပရောဖက်ယောန၏နိမိတ်လက္ခဏာမှတပါးအဘယ်လက္ခဏာကိုမျှသူတို့အားမပြရာဟု မိန့်တော်မူပြီးလျှင်၊ထိုသူတို့ရှိရာမှ ထွက်၍ကြွတော်မူ၏။တပည့်တော်တို့သည်ကမ်းတဘက်သို့သွားကြသောအခါမုန့်ကိုယူခြင်းငှါမေ့လျော့ကြ၏။ယေရှုကလည်း၊ဖာရိရှဲနှင့်ဇဒ္ဒုကဲတို့၏တဆေးကိုသတိနှင့်ကြဉ်ရှောင်ကြဟု မိန့်တော်မူ၏။တပည့်တော်တို့ကလည်း၊ငါတို့၌မုန့်မပါသောကြောင့်ဤစကားကို မိန့်တော်မူသည်ဟု အချင်းချင်းဆွေးနွေး ပြောဆိုကြ၏။ယေရှုသည်သိတော်မူလျှင်၊ယုံကြည်အားနည်းသောသူတို့၊သင်တို့၌မုန့်မပါသည်ကို ထောက်၍အဘယ်ကြောင့်အချင်းချင်းဆွေးနွေးပြောဆိုကြသနည်း။မုန့်ငါးလုံးကို လူငါးထောင်စား၍စားကြွင်းဘယ်နှစ်တောင်းကောက်သိမ်းသည်ကို၎င်း၊မုန့်ခုနစ်လုံးကို လူလေးထောင်စား၍စားကြွင်းဘယ်နှစ်တောင်းကောက်သိမ်းသည်ကို၎င်း၊သင်တို့သည်နှလုံးမသွင်းမအောက်မေ့ဘဲနေကြသေးသလော။ဖာရိရှဲနှင့် ဇဒ္ဒုကဲတို့၏တဆေးကိုကြဉ်ရှောင်ကြဟူသော စကားကိုငါပြောသည်တွင်၊မုန့်ကိုအမှတ်ပြု၍ငါမပြောသည်ကိုသင်တို့သည် နားမလည်ဘဲအဘယ်သို့နေကြသနည်းဟု မိန့်တော်မူ၏။ထိုအခါတပည့်တော်တို့သည် မုန့်၏တဆေးကိုကြဉ်ရှောင်ကြဟု မိန့်တော်မမူ။ဖာရိရှဲနှင့်ဇဒ္ဒုကဲတို့၏ဩဝါဒကိုကြဉ်ရှောင်ကြဟု မိန့်တော်မူသည်ကို နားလည်ကြသတည်း။ နှစ်ဆယ်။ယေရှုသည်ဖိလိပ္ပုကဲသရိမြို့၏ကျေးလက်သို့ကြွတော်မူသောအခါ၊လူများတို့သည် လူသားဖြစ်သောငါ့ကိုအဘယ်သူဖြစ်သည်ဆိုကြသနည်းဟုတပည့်တော်တို့ကို မေးမြန်းတော်မူလျှင်၊လူအချို့ကကိုယ်တော်သည်ဗတ္တိဇံဆရာယောဟန်ဖြစ်သည်ဟူ၍၎င်း၊အချို့ကဧလိယဖြစ်သည်ဟူ၍၎င်း၊အချို့ကယေရမိမှစ၍ပရောဖက်တပါးပါးဖြစ်သည်ဟူ၍၎င်းဆိုကြပါ၏ဟုလျှောက်ကြသော် သင်တို့လည်းငါ့ကိုအဘယ်သူဖြစ်သည်ဆိုကြသနည်းဟု မေးမြန်းတော်မူလျှင်၊ရှိမုန်ပေတရုက၊ကိုယ်တော်သည် ခရစ်တော်တည်းဟူသော အသက်ရှင်တော်မူသောဘုရားသခင်၏သားတော်ဖြစ်တော်မူသည်ဟုလျှောက်လေ၏။ယေရှုကလည်း၊ရှိမုန်ဗာယောန၊သင်သည်မင်္ဂလာရှိ၏။အကြောင်းမူကား၊အသွေးအသားသည်ဤအကြောင်းအရာကို သင့်အားဘော်ပြသည်မဟုတ် ကောင်းကင်ဘုံ၌ရှိတော်မူသောငါ့ခမည်းတော်သည်ဘော်ပြတော်မူသတည်း။ငါဆိုသည်ကား၊သင်သည်ပေတရုဖြစ်၏။ဤကျောက်ပေါ်မှာငါ့အသင်းကိုငါတည်ဆောက်မည်။ထိုအသင်းကိုမရဏာနိုင်ငံ၏တံခါးတို့သည် မနိုင်ရ။ကောင်းကင်နိုင်ငံတော်၏သော့တို့ကိုလည်းသင့်အားငါပေးမည်။သင်သည်မြေကြီးပေါ်မှာချည်နှောင်သမျှသည် ကောင်းကင်ဘုံ၌ချည်နှောင်လျက်ရှိလိမ့်မည်။မြေကြီးပေါ်မှာဖေလွတ်သမျှသည်ကောင်းကင်ဘုံ၌ ဖြေလွတ်လျက်ရှိလိမ့်မည်ဟုမိန့်တော်မူပြီးလျှင်၊ကိုယ်တော်သည်ခရစ်တော်ဖြစ်ကြောင်းကိုအဘယ်သူအားမျှမပြောစိမ့်သောငှါတပည့်တော်တို့ကိုပညတ်တော်မူ၏။ထိုမှတပါး၊ကိုယ်တော်သည်ယေရုရှလင်မြို့သို့ သွားရမည်။လူအကြီးအကဲ၊ယဇ်ပုရောဟိတ်အကြီး၊ကျမ်းပြုဆရာတို့လက်၌များစွာခံရမည်။အသေသတ်ခြင်းကိုလည်းခံရမည်။သုံးရက်မြောက်သောနေ့၌ ထမြောက်လိမ့်မည်ဟူသောအကြောင်းများကိုထိုအခါမှစ၍တပည့်တော်တို့အားပြတော်မူ၏။ထိုအခါပေတရုသည်ကိုယ်တော်ကိုမိမိနှင့်အတူခေါ်၍၊သခင်၊ကိုယ်တော်၌ဤသို့မဖြစ်ပါစေနှင့်။ဤအမှုသည်ကိုယ်တော်၌မရောက်ရာဟုအပြစ်တင်သောစကားကိုလျှောက်သော်၊ကိုယ်တော်သည်မျက်နှာတော်ကိုလှည့်၍၊အချင်းရန်သူ၊ငါ့နောက်သို့ဆုတ်လော့။သင်သည်ငါတိုက်မိ၍လဲစရာအကြောင်းဖြစ်၏ သင်သည်ဘုရားသခင်၏အရာကိုစိတ်မစွဲလမ်း၊လူတို့၏အရာကိုသာ စွဲလမ်းသည်ဟုမိန့်တော်မူ၏။24ထိုအခါယေရှုက၊ငါ၌ဆည်းကပ်လိုသောသူဖြစ်လျှင်ကိုယ်ကိုကိုယ်ငြင်းပယ်ရမည်။ကိုယ်လက်ဝါးကပ်တိုင်ကိုထမ်း၍ငါ့နောက်သို့လိုက်ရမည်။အကြင်သူသည်မိမိအသက်ကိုကယ်ဆယ်ခြင်းငှါအလိုရှိ၏။ထိုသူသည်အသက်ရှုံးလိမ့်မည် အကြင်သူသည်ငါ့ကြောင့်အသက်ရှုံး၏။ထိုသူသည်အသက်ကို တွေ့လိမ့်မည်။လူသည်ဤစကြာဝဠာကိုအကြွင်းမဲ့စိုးရ၍၊မိမိအသက်ဝိညာဉ်ရှုံးလျှင်အဘယ်ကျေးဇူးရှိသနည်း။မိမိအသက်ဝိညာဉ်ကိုအဘယ်ဥစ္စာနှင့်ရွေးနိုင်သနည်း။လူသားသည်မိမိအဘခမည်းတော်၏ဘုန်းအာနုဘော်ကိုဆောင်လျက်၊ကောင်းကင်တမန်ခြံရံတို့နှင့်ကြွလာတော်မူလတံ့။ထိုအခါ သူအသီးအသီးကျင့်သောအကျင့်နှင့်အလျောက်အကျိုးအပြစ်ကိုဆပ်ပေးတော်မူလတံ့။ငါအမှန်ဆိုသည်ကား၊လူသားသည်နိုင်ငံတော်တည်လျက်ကြွလာတော်မူသည်ကိုဤအရပ်၌ရှိသောသူအချို့တို့သည်မမြင်မှီသေခြင်းသို့မရောက်ရကြဟုတပည့်တော်တို့အားမိန့်တော်မူ၏။